သက္ကရာ2556ခုနှစ်လူတော်ဟောဟာကောဇာသက္ကရာ1314ခုနှစ်ဘုရောဝတ္တန္တမူလရာတိဝါကောင်လပြည့်မေတ္တာခါတော်နေပါနေပါလိမ့်မယ်ဝါကောင်လပြည့်မေတ္တာခါတော်နေဒါကြောင့်ရှေးပညာရှိသူတော်ကောင်းတွေက ဒီဝါကောင်လပြည့်နေ့ကိုမေတ္တာခါတော်နေ့လို့သတ်မှတ်ရလေဆိုရင်ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီဝါကောင်လာထဲမှာပဲတောရကနေပြီးတော့ဆင်ញင်ရာရမကမ္မထာများအာထုတ်နေကြရာကပြန်ပြီးတော့ဇေတဝန်ကျောင်းတိုက်ကိုရောက်လာကြတဲ့ယဟန်900 မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီမေတ္တာတုတ်တံပရိတရားတော်ဟောကြားတော်မူခဲ့တယ်။ဗာတရားတွေဟောကြားခဲ့တယ်။အဲဒီမေတ္တာတုတ်တံပရိတရားတော်ဟောကြားခဲ့တာကိုကြောင်းပြုပြီးတော့ဒီဝါကောင်လပြည့်နေ့ကိုပါနေတယ်လေ။မေတ္တာခါတော်နေ့မေတ္တာခါတော်နေ့မှာဘုန်းကြီးတို့ယောဂီများ မေတ္တာထွတ်တင်ပြီးတော့အခုဒီကနေ့ဥပုသ္တိလံဆောင်တည်ဆောင်ထင်ညာအခုမိမိတို့ဝိပဿနာဘာဝနာတရားတွေပွားများခြင်းနဲ့လည်းပဲခါလျော်စွာမေတ္တာဘာဝနာပွားလို့မရဘူးလားရတယ်ဒါကြောင့်မို့ဒီနေ့ဟာမိမိစေပါသီလကိုထွတ်တင်ပြီးတော့မေတ္တာဘာဝနာပါပွားများတာဖြစ်တဲ့အတွက်ဒီနေ့ကိုယ်ပါသီလဟာ အားလုံးဟာလည်းပဲဒီနေ့ရှင်မင်းဝန်သာသနာရိပ်တာမှာမေတ္တာစွာဒါပဲပုံပြကြတယ်အလုံးတ attva တွေရဲ့ပေါ်မှာဆင်းရဲစေလိုလိုလားချမ်းသာစေလိုလိုလားချမ်းသာစေလိုတဲ့အတွင်းအဲ့ဒီယဟန်တော်များယဟန်တော်900ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီမေတ္တာတုတ်တံပရိတရားတော်ဟောကြားပေးလိုက်တယ် အဲ့ဒီမေတ္တာသုတ်တံကိုဘုန်းကြီးဝါကောင်းလန်စံရှိရနေ့ကစာပြီးတော့အခြေခံကျင့်ရမယ်မေတ္တာပုပ္ပဘာကပฏิပဒံမေတ္တာဘာဝနာပွားများတဲ့ပုဂ္ဂိုလ်ကြီးကြိုတင်ပြီးတော့ပြည့်စုံစွာကျင့်ရမယ်အခြေခံကျင့်ဟော30နဲ့ဘယ်နှပါး5ပါးဘုန်းကြီးဒီနေ့က ဒီကျင့်ဝတ်15ပါးကိုဟောခဲ့ပြီဒါမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးနော်ဘာဘာဝနာပဲပွားပွားသမထဘာဝနာပဲပွားပွားဝိပဿနာဘာဝနာပဲပွားပွားအဲဒီပွားများတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီအခြေခံဖြစ်တဲ့ကျင့်ဝတ်15ပါးပြည့်စုံအောင်ပုဗ္ဗဘာကပြိပဒာရှေးဖို့ကနေပြီးတော့ ကြိုတင်ပြီးတော့ဒီတရားတွေဘာလောက်ထားရမယ်ပြည့်စုံနေရမယ်ဘာဖြစ်နေရမှာလဲဒီအဲ့ဒီအခြေခံကျင့်ဝတ်တရား15ပါးကိုဘုန်းကြီးဒီနေ့ကဟောကြားခဲ့ပြီကရဏီယမထာကုသလေနာယထာတန္တံပဒံအဘိသမစ္ဆာသေကောဥဇုဇာသူဟုဇုဇာသူဝဇောသတ္တမုဒုအနတ္တိမာနိ သန္တုတကောသတဝရောသံအပကိဉ္စောသတလဝုကဝုဒ္ဓိတန္တိန်တရိယောသနိပကောသံအပကဘောကုလေသွာနနုခိန္ဒောနသဗုဒ္ဓမာသရေကိဉ္စီယေနာဝိညုပရေဥပဝရေယောဒီထည့်အောင်ဘုန်းကြီးနှစ်ကာထာကွဲပေါ့မြတ်စွာဘုရားဟောကြားတဲ့ကာထာဒီမေတ္တာတုတ်တံမှာဘုန်းကြီးတို့ကာထာ32ကာထာရှိတယ် ဘဏ္ဍခါတာရှိနေမေတ္တာတုတ်တော်ယွတ်နေကြတာပဲဘဏ္ဍခါတာရှိမှလည်းမသိဘူးယွတ်နာပဲအဲ့ဒီအစာပိုင်းအချီးကာထာကချီးမွမ်းကာထာကနှက်ကာထာအဲ့ဒါကရှေးရှေးသူတော်ကောင်းများကရေးသားပြီးတော့ထားခဲ့တဲ့ကာထာယတနုဘဝတောယကနေဝတတင်တိပိတနံယာမိစေဝနုယောဇံတောရတိနိဝမတ္တန္တိတော ဒုက္ခသုပရိသုတ္တောသဗ္ဗပကိစီနပတ္တိဧဝမာတိကုဏုပေတံပရိဒံတံပနာမဟိဒီနှဂါထာကရှေးရှေးသူတော်ကောင်းများကဒီမေတ္တာသုတ်တံပရိတော်ရဲ့တကောရှင်သောအနုဘော်တော်တို့ကြောင့်နတ်အများကြောင်းလန့်ပွေဖြစ်တဲ့အာယုံအမျိုးမျိုးမပြနိုင်တော့ဘူးအဲ့ဒီလိုတကောဂုံအင်းနဲ့ပြည့်စုံတဲ့အဲ့ဒီ မေတ္တာသုတ်တံပရိတရားတော်ကိုရွတ်ပွားတရစေကြကုန်စို့လို့ယနေ့လိုအချိန်မှန်အနေအားဖြင့်ရှေးရှေးသူတော်ကောင်းများကရေးသားထားတဲ့ဂါထာနှစ်ဂါထာမြတ်စွာဘုရားဟောတာက10ဂါထာပေါင်းလိုက်ရင်ဘယ်နှဂါထာလဲ12ဂါထာအဲဒီမှာဒီနေ့ကဒီကျင့်ဝတ်ပြည့်စုံရမယ်မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကြီး သမထဘာဝနာပွားတဲ့ပုဂ္ဂိုလ်တွေဝိပဿနာဘာဝနာပွားတဲ့ပုဂ္ဂိုလ်တွေပြည့်စုံရမယ်အခြေခံကျင့်ဝတ်15ပါးကိုကိုကြီးဒီနေ့ကသတင်းလေးကဟောခဲ့ပြီနှစ်ကထာကွဲဒီနေ့ကစပြီးတော့အခုမေတ္တာသုတ်တံမှာဒီဂါထာလေးကစပြီးတော့ဒီမှာမေတ္တာပွားဒုက္ခိနောဝါခိမိနောဟောတုသဗ္ဗတတာဘဝတုဒုက္ခိတတံသဗ္ဗတတာလောဇောကုန်သောတတဝံအပေါင်းတို့သည် ဒုက္ခိနောဝါကို စိတ်နှဖျားချမ်းသာကြကုန်သည်၎င်းခေမီနောဝါဘေးရန်ကင်းကွာကြံမာချမ်းသာကြကုန်သည်၎င်းဟွန်းတို့ဖြစ်ကြပါစေကုန်တည်းဒုက္ခိတတာချမ်းသာသောကိုစိတ်ရှိကြကုန်သည်ဘဝတုစင်စစ်မသွေဖြစ်ကြပါစေကုန်တည်း ုန်းကြီးတို့သုံးဂါထာမြောက်မှာနောက်ဆုံးအပိုက်ကလေးအဲ့ဒီနှစ်ပိုက်ကလေးမှာမှဒါမေတ္တာပွားလိုက်တာအဲ့ဒီမေတ္တာပွားတာလေးကိုလည်းပဲဘုန်းကြီးတို့ယောဂီများကဒါလေးကိုစုလိုက်ပြီးတော့စုကြည့်အောင် ရှင်းလုံးပွဲလေးတွေတတဝါအပေါင်းကောင်းကျိုးထွေထွေချမ်းသာတန်ရှင်းဘေကင်းပါစေချမ်းသာ ချမ်းသာကိုစိတ်ပြည့်သိမ့်လျံဝေအထေတံတလန်းနိုင်ပါစေချမ်းသာကြောင်းဆုတောင်းမေတ္တာဝေသတ္တဝါအပေါင်းကောင်းကျိုးထွေတွေ ဓမ္မတန်ရှင်းပေကင်းပါစေချမ်းသာကိုယ်စိတ်ပြည့်သိမ့်လျံဝေအထေတံတလန်းနိုင်ပါစေချမ်းသာကြောင့်ဆုတောင်းမေတ္တာဝေ ဒုက္ခိနောဝါခေမိနောဟောတုတပ္ပတ္တာဘဝန္တုဒုက္ခိတတ္တသဗ္ဗတတ္တလုံးစုံကုန်သောတတ္တဝါပေါင်းတို့သည်ဒုက္ခိနောဝါကိုစိတ်နှပြချမ်းသာကြကုန်သည်၎င်းခေမိနောဝါဘေးရာကင်းကွာကြမ်းမှချမ်းသာကြကုန်သည်၎င်းဟွန်တုဟွန်တုဖြစ်ကြပါစေကုန်တည်းဟွန်တုဟွန်တုဖြစ်ကြပါစေကုန်တည်းဒုက္ခိတတ္တချမ်းသာသော ကိုစိတ်ရှိကြကုန်သည် ဘဝတုစင်စစ်မသွေဖြစ်ကြပါစေကုန်တည်းေကေစီဘာနာဗုဒ္ဓတိတတဝါထာဝရာဝနဝပိတံဒီကဝါယေဝမဟာတာမစ္စည်းမာရတကံအနုကထူလာဘုန်းကြီးတို့မေတ္တာတုတ်ရွတ်တဲ့ခါမှာဒီကာထာလေးတွေမပါဘူးလား ရေကေစီခသိန်းကုန်သောပါဏဗုဒ္ဓတိသုံးပုံခိုအောင် တတဝအပေါင်းတို့သည်၎င်းဟောသူရဲ့အဓိပ္ပာယ်လေးတွေကရေကေစီခသိန်းကုန်သောပါဏဗုဒ္ဓတိသုံးပုံခိုအောင်တတဝအပေါင်းတို့သည်၎င်းအနဝတေတံအကျွင်းမရှိကုန်သောတတဝါကြောက်ရွံ့ထိတ်လန့်၍နေကြကုန်သောပုထုဇဉ်ပုဂ္ဂိုလ်တို့သည်၎င်း ထာဝရဝါတည်ကြည်သောစိတ်ဖြင့်နေကြကုန်သောယန္တာပုဂ္ဂိုလ်တို့သည်၎င်းဘုန်းကြီးတို့ရဲ့အခုကမ္ဘာလောကကြီးထဲမှာကြောင်းရထိတ်လန့်ပြီးတော့အမြဲတမ်းပူပင်သောကဖြစ်နေကြတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေမရှိဘူးလားယနေ့မှာစိတ်တွေစိတ်နေစိတ်ထားတွေထိတ်လန့်ကြောင်းရမှုကင်းပြီးတော့တည်တည်ကြည်ကြည်နဲ့နေနိုင်ကြတဲ့ယဟနာပုဂ္ဂိုလ်တွေမရှိဘူးလားဒါကြောင့်တတ္တဝါ တတဝါကြောင်းရောထိန်လန်း၍နေကြကုန်သောကုတုဇဉ်ပုဂ္ဂိုလ်တို့သည်၎င်းသာဝရဝါတည်ကြည်သောစိတ်ဖြင့်နေကြကုန်သောယဟန္တာပုဂ္ဂိုလ်တို့သည်၎င်းဒီကဝါရှိသောကိုရှိကြကုန်သောမဟာတဝါကြီးမားသောကိုရှိကြကုန်သောလောကကြီးထဲမှာဒီရှိလျားတဲ့ကိုရှိတဲ့တရားဝါတွေမရှိဘူးလား ခန္ဓာကိုယ်ကြီးကြီးမာတဲ့တရားဝါတွေမရှိဘူးလားဒီပုဂ္ဂိုလ်တွေကိုအာယုံပြုပြီးတော့ဒါမေတ္တာပွားပုံနေပြီဒီကံဝါရှိသောကိုရှိကြကုန်သောမဟာတာကြီးမားသောကိုရှိကြကုန်သောမေစီမအလေအလကိုရှိကြကုန်သောမကြည်လွန်မငယ်လွန်ပေါ့ရတကံပုတုသောကိုရှိကြကုန်သောအဲ့လိုပုတုတဲ့ကိုရှိတဲ့တရားမရှိဘူးလားညာ အနုကကြုံလီသေးဖွဲသောကိုရှိကြကုန်သောခန္ဓာကိုယ်ကြုံလီသေးဖွဲတဲ့တရားဝါရီရှိတယ်။ဒါရင်လားဆိုတော့ထူလားဆူဖွန်ထွားဆူဖြိုးသောကိုရှိကြကုန်သောဖွန်ထွားဆူဖြိုးသောကိုရှိကြကုန်သောရေတတ္တာကျင်တတ္တဝါပေါင်းတို့သည်တန်တီရှိကြပါပေကုန်၏။ဒေတတာထိုတတ္တဝါပေါင်းတို့သည် ဒုက္ခိတာတာချမ်းသာသောကိုစီကိုစိတ်ရှိကြကုန်သည်ဘဝတုစင်စင်မသွေဖြစ်ကြပါစေကုန်တည်းလောကသုံးပါးမြာပြဝေနေခိလနေညာစိတ်ထားတည်နေ ရှေတိုကြီးမအလတ်စာထွေတွေကြုံလီညာဖွန်ထွားစုဖြိုးဝေချမ်းသာကြောင်းဆုတောင်းမေတ္တာဝေလောကံသုံးပါးများပြားဝေနေ ထိန်လန်းနေညာစိတ်ထားတည်နေရှိတိုကြီးမအလတ်စားထွေတွေကျုံလီညာဖွန်ထွားစုဖြိုးဝေချမ်းသာကြောင်းစုတောင်းမေတ္တာဝေ ဒါဘုန်းကြီးတို့အခုယဟန်တော်ရှင်မြတ်တွေမိမိတို့နေအိမ်မှာဆွမ်းဖုံပင့်တဲ့အခါဆွမ်းစာပင့်တဲ့အခါကာလမှာယဟန်တော်ရှင်မြတ်တွေရွပွားတရစေတာမကြရဘူးလားအကုန်လာကြနေရတယ်ယဟန်တော်များဟာမိမိတို့ကိုမေတ္တာပွားလိုက်တာဒီဆွမ်းတကာဆွမ်းမဒီမေတ္တာပွားလိုက်တာအားလုံးကိုမေတ္တာပွားအဲ့ဒီမှာနာကြားနေတဲ့အချိန်ဒီမှာဆိုရင်မိမိကိုယ်၌ကသဘောအတိတ်ပဲဒီနားလည်နေရင်ဩဒီနေရာရောက်ပြီဆိုရင်ဒါမေတ္တာပွားနေပြီ။ အဲ့ဒါလေးတွေကိုကိုယ့်အကူအာယုံပြုပြီးတော့ကြီးညိုလို့မရဘူးလားဒီမေတ္တာတုတ်တန်ဒေသနာတော်ကိုဘုန်းကြီးတို့ဒီမှာပွားများနေမယ်ဆိုရင်အမြဲတမ်းပွားများနေမယ်ဆိုရင်ရန်ကင်းတဲ့ဘာကင်းတယ်ရန်ကင်းတယ်မိမိကို မနာလိုတဲ့သူဝန်တိုတဲ့သူအဲလိုရှိနေပြီဆိုရင်ရန်စိုးရန်ညောင်းနေရှိနေပြီဆိုရင်အဲ့ဒီရန်စိုးရန်ညောင်းနေက အမြန်ပြောက်ကင်းသွားတယ် အမြန်ပြောက်ကင်းသွားတယ်ဘုန်းကြီးတို့ယောဂီများဘလောက်ရွာမလဲဆိုရင်တစ်နေ့တစ်နေ့ကိုခုနှစ်ခေါက်ခုနှစ်ခေါက်ရွာဘယ်နှခေါက်ရွာမှာအေးတစ်နေ့တစ်နေ့ကိုခုနှစ်ခေါက်ရွာမိမိကိုမြစ်ဟိုရန်စိုးရန်ညောင်းနေ ရှိနေမယ်ဆိုရင်အဲ့ဒီမှာဒီနေ့ဒီနေ့ကိုခုနှစ်ခေါက်ရွတ်ပွားသွားလို့ရှိရင်တဲ့ဒီရန်စိုးရန်ညောင်းတွေကအမြတ်ပြောက်ကင်းသွားတယ်တဲ့ဒါရင်လားဆိုတော့နတ်တွေကလည်းပဲမစောင့်ရှောက်ဘူးလား မေတ္တာတုတ်တွေပွားများနေမယ်ဆိုရင်နတ်တွေကချစ်ခင်တဲ့အတွက်ကြောင့်မိမိတို့ကိုစောင့်ရှောက်နေတာပဲဒါကြောင့်မေတ္တာတုတ်မှာဒေဝနတ်များချစ်ခင်ပွား၍ဆိုရွာအိမ်မဲ့မမြင်မဲ့ပဲအိတ်စေနိုးတာချမ်းသာရလျက်ရံစရံညောက်ညံပြောက်လူကရွပွားကြလေခုနှစ်လောက်ခုနှစ်ခေါက်ပြီမိမိတို့ရံစိုးရံညောက်နေရှိနေပြီဆိုရင်တဲ့အဲ့ဓာတွေကိုမြန်မြန်ကြီး လွတ်ကင်းခြင်းနဲ့ဉာဏ်ဉာဏ်ကြီးပြောက်ခြင်းနဲ့ဆိုရင်ဘယ်နှခေါက်ရုပ်ရမလဲဒီနေ့စဉ်နေ့စဉ်ဘုန်းကြီးတို့ခုနှခေါက်ရုပ်ရုပ်နေပြီဆိုရင်ကတော့အဲ့ဒီမှာဉာဏ်စိုးဉာဏ်ညောင်းနေဒါတွေလုံးဝလွတ်ကင်းသွားလိမ့်မယ်မေတ္တာပွားလို့မိမိတို့ပေါ်မှာတခါလဲမလိုမုတ်တာဉာဏ်ညိုးပွားတာတွေအကုန်လုံးပြန်ပြီးတော့မေတ္တာတုံ့ပြန်တာလေးတွေဒီမှာမေတ္တာရဲ့အကျိုးတစ်ဆက်နဲ့တစ်ပါးဆိုတာရှိတယ်အဲ့ဒါလေးကိုဘုန်းကြီးတို့နောက်ရည်တည်ကြတော့ထည့်ပြီးပြောသွားမယ် တို့ဒီမှာမေတ္တာသုတ်တံမှာဆေကာတာဟောထားတဲ့အတွက်ကြောင့်မို့ဒီကာထာလေးတွေအခုဒီမှာတတ္တဝါကြောင်းရုံထိတ်လန့်ပြီးတော့နေတဲ့ပုထုဇဉ်ပုဂ္ဂိုလ်ကြီးဟောဒီလောကကြီးထဲမှာရှိတဲ့အဲ့ဒီပုဂ္ဂိုလ်ကြီးအာလုံးချမ်းသာချမ်းသာကြပါစေစိတ်ထားကြည်ကြည်ကြတဲ့ယဟန္တာပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးအာလုံးချမ်းသာချမ်းသာကြပါစေဒီမှာဒီကံဝခန္ဓာကိုယ်ရှိတဲ့ခန္ဓာကိုယ်ရှိတဲ့တရားတွေချမ်းသာချမ်းသာကြပါစေမဟာတံခန္ဓာကိုယ်ကြီးမားတဲ့တရားရှိတဲ့ပုဂ္ဂိုလ်ကြီးချမ်းသာချမ်းသာကြပါစေ။ မျက်စိမှာခန္ဓာကိုယ်အလဲအလတ်မကြည့်မသေးမဖို့မထွားစသည်ဖြင့်အလဲအလတ်ရှိတဲ့သတ္တဝါတွေအလုံးချမ်းမှချမ်းသာကြပါစေရတကခန္ဓာကိုယ်ပုတူတဲ့ခန္ဓာကိုယ်ရှိတဲ့သတ္တဝါတွေအလုံးချမ်းမှချမ်းသာကြပါစေအနုကကြုံလီသေးဖွဲတဲ့ခန္ဓာရှိတဲ့သတ္တဝါတွေချမ်းမှချမ်းသာကြပါစေထူလာဖွန်ထွားဆူဖြိုးတဲ့ ကုထွားစုဖြိုးသောခန္ဓာကိုယ်ရှိတဲ့တရားတွေအာလုံးကျမ်းမှချမ်းသာကြပါစေလို့ဟောဒီရေကေစီပါဏဗုဒ္ဓတိတတဝါထာဝရဝနဝသေတာဒီကဝါယေဝမဟာတံမစ္စည်းမာရတကအနုကထူလာဆိုတဲ့ဒီကထာလေးကနေပြီးတော့မေတ္တာပွားလိုက်တာနောက်နံပါတ်5ကထာဒိဋ္ဌဝါယေဝအာဒိဋ္ဌယေဝဒူရေဝတန္တိအဝိဒူရေတဲ့ဘုဒ္ဓဝတံပဝေတိဝသဗ္ဗတ္တဘဝန္တုဒုက္ခိတတ္တ ဒိဋ္ဌဝံမြင်ရသောတတဝါတို့သည်၎င်းအဒိဋ္ဌဝံမမြင်ရသောတတဝါတို့သည်၎င်းခုမိမိမြင်နေရတဲ့တတဝါတွေမရှိဘူးလားပုဂ္ဂိုလ်တတဝါအခုဒီမှာဒီဓမ္မယုံထဲမှာရှိတော့ဓမ္မယုံထဲမှာပဲမြင်ရတယ်ဟိုးအပေါ်တန်းမှာရှိတဲ့ပုဂ္ဂိုလ်တွေမြင်ရရလားမမြင်အောင်မြို့ထဲရွာထဲမှာရှိတဲ့ပုဂ္ဂိုလ်တွေခုမိမိတို့မြင်ရရလားမမြင်ရဘူးဒါကြောင့်မို့ မြင်နေရတဲ့ပုဂ္ဂိုလ်တ attva တွေအာလုံးကျမ်းမှာပါစီဟောဒိဋ္ဌဝါအဒိဋ္ဌဝါမမြင်ရတဲ့အာလုံးသပုဂ္ဂိုလ်တ attva တွေဒီပုဂ္ဂိုလ်တွေကိုမြတ်တာပွားတာဒူရေဝံအဝေးနေတ attva တို့သည်၎င်းသံဝိဒူရေဝံအနီးနေတ attva တို့သည်၎င်းဟောမိမိရဲ့အနီးနားမှာဆိုတာဟောကူဒီမှာမျက်မှောက်မှာရှိတဲ့ပုဂ္ဂိုလ်တွေမိမိနဲ့ဝေးကွာနေတဲ့ပုဂ္ဂိုလ်တွေအဲ့တော့အနီးနေအဝေးနေပုဂ္ဂိုလ်တွေလည်းပဲမြတ်တာပွားတာ နောက်တကားဘူတဝါခန္ဓာ၅ပါးထင်ရှားဖြစ်ပူပြီးသောယဟန္တာပုဂ္ဂိုလ်တို့သည်၎င်းသံဘဝေတိဝံနောင်ဖြစ်ရမည်ဘဝကို ရှာမိနေကြတဲ့ဘုထုဇဉ်တိခပုဂ္ဂိုလ်တို့သည်၎င်းတန်တည်ရှိကြပါပေကုန်၏မိမိတို့ဒီခန္ဓာ၅ပါးဖြစ်ဖို့ပြီးတဲ့အဲ့ဒီယဟန္တာပုဂ္ဂိုလ်ကြီးဆိုတာလည်းပဲလောကမှာမရှိဘူးလား ကဲခန္ဓာ၅ပါးကိုနောက်ထပ်ရဖို့အတွက်ရှာမိနေကြတဲ့ပုထုဇဉ်တိက္ခပုဂ္ဂိုလ်တွေမရှိဘူးလားအခုမိမိတို့ဟာကြည်လေခန္ဓာ၅ပါးကိုပဲထပ်ထပ်ရှာနေကြတာပန်းလေးတစ်ပွင့်ရေအေးလေးတစ်ခွက်တစ်သီးလေးတစ်လုံးလှူပြီးရင်လည်းပဲဘာဖြစ်ပါရစေညာဖြစ်ပါရစေချမ်းသာပါရစေဒါတွေပဲအဲ့ဒီမှာသုတွေတောင်းနေပြီဆိုတဲ့ကူကနောက်ထပ်ဘဝတွေဆူတောင်းတာပဲအဲ့ဒီဘဝခန္ဓာတွေ ဆူတောင်းနေတယ်ဆိုတာကဘုန်းကြီးတို့ဒီမှာနောက်ပြည့်ရမယ့်ဘဝကိုအခုဒီမှာဒါနာကောင်းမှုတွေပြုတယ်ကံတွေပြုပြုပြီးတော့ရှာမင်းနေကြတာဟုတ်တယ်မို့လားအဲ့လိုပုထုဇဉ်ပုဂ္ဂိုလ်တွေတိခပုဂ္ဂိုလ်တွေမရှိဘူးလားဒီဒါကြောင့်မို့ဘုဒ္ဓဝါခန္ဓာ၅ပါးထင်ရှားဖြစ်ဘူးပြီးတော်ယဟန္တာပုဂ္ဂိုလ်တို့စီ၎င်းဓမ္မဝေတိဝံနောင်ဖြစ်ရမည်ဘဝကိုရှာမိနေကြတဲ့ပုထုဇဉ်တိခပုဂ္ဂိုလ်တို့သည်၎င်းသတ္တိရှိကြပါပေကုန်၏ သဗ္ဗတတ္တထိုလုံးစုံကုန်သောအလုံးတ attva အပေါင်းတို့သည်ဒုက္ခိတတချမ်းသာချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘဝတို့စင်စစ်မသွေဖြစ်ကြပါစေကုန်တည်းမြင်ရမမြင်ရများလောက်ထွေးတယ် နိဝေဌာနနေကြမသွေဘဝဖြစ်ပြီးရှာမိကနေသတ္တဝါပေါင်းသွန်လောင်းမေတ္တာဝေမြင်ရမမြင်ရများလားထွေတွေမြင်ရ နိဝေဌာနနေကြမသွေဘဝဖြစ်ပြီးရှာမိကနေတတဝပေါင်းသွန်လောင်းမေတ္တာဝေဒိဋ္ဌဝါယေဝအဒိဋ္ဌာယေဝဒုရေဝသန္တိအဝိဒုရေ

ဘဝတုဒုက္ခိတတ္တအဲ့ဒီကနေပြီးတော့အခုဘူတံဝသံဘဝေတိဝသဗ္ဗတတ္တဘဝတုဒုက္ခိတတ္တထိအောင်နဂါထာကွဲဟာအာလုံးတတ္တဝါတွေရဲ့ပုံမှာမေတ္တာပွားနေတာဘာပွားနေတာလဲမေတ္တာပွားနေတာနောက်ပြီးတော့ဒါရင်လားဆိုတော့ဒီထဲမှာလိုက်နာရမယ်တခါတည်းဩဝါဒတွေကိုလည်းပဲထည့်ပြီးတော့ပေးတာတယ် နပရောပရနိဂုပေတနာတိမိညေတကထာစိနကိဉ္စီဇာရောတဏပတိကတိညာနေညာမေညာတဒုက္ခမိစ္ဆေယပရောတဘာတော်သူတိပရတဘာတော်သူကိုနိဂုပေထအမျက်မထွက်ရဝမလိညာမလေစာပါစီလင်တဘာတော်သူကို တဘာတော်သူကမလှည့်စားပါနဲ့တယောက်ကိုတယောက်မလိညာပါနဲ့ လောကကြီးထဲမှာကစီးပွား